ခန်းကြီး61အငယ်1မှ7ထာဝရဘုရား၏ဝိညာဉ်တော်သည်ငါအပေါ်မှာတည်တော်မူ၏အကြောင်းမူကားဆင်းရဲသားတို့အားဝမ်းမြောက်စရာတရင်ကို ကြားပြောစေခြင်းဟံငါကိုဗိသိက်ပေးတော်မူပြီးနှလုံးကြေခွဲသောသူတို့၏အနာကိုစီးစေခြင်းဟံ၎င်းဖန်သွာချုပ်ထားလျက်ရှိသောသူတို့အားလွတ်ခြင်းအကြောင်းနှင့်အကျဉ်းခံလျက်ရှိသောသူတို့အားထောင်တကားဖွင့်ခြင်းအကြောင်းကိုပြစေခြင်းဟံ၎င်း ထာဝရဘုရား၏မင်္ဂလာနှင့်နှင့်ငါတို့ဘုရားသခင်အပြစ်ပေးတော်မူရာ နေ့ရက်ကာလကိုကြားပြောစေခြင်းဟာ၎င်းစိတ်မသာညှီးတွားသောသူတို့အားနှစ်သိမ့်စေခြင်းဟာ၎င်းစိတ်မသာညှီးတွားသောဇီးအုံမျိုးသားတို့အဖို့စီရင်၍ပြာအရာ၌ဘောင်းတရဖူဝမ်းနေခြင်းအရာ၌ဝမ်းမြောက်ခြင်းစီညှိုးငယ်သောစိတ်တဘောအရာ၌ချီးမွမ်းခြင်းအဝတ်စာကို သူတို့အားပေးစေခြင်းဟာ၎င်း ငါကိုစေလွတ်တော်မူပြီးထိုသူတို့သည် ဖြောက်မှတ်ခြင်းတပိတ်ပင်ဘုံတရေတော်ဘုထာဝရစိုက်ပျိုးတော်မူသော အပင်ဟု၍သမုတ်ချင်းကိုခံရကြလိမ့်မည်ရှေးပြူပြည့်ရာတို့ကိုပြုပြင်ကြလိမ့်မည်ရှေးကာလ၌တုတ်တင်ပယ်ရှင်းရာတို့ကိုတိဆောက်ကြလိမ့်မည်စိတ်ဉဏ်တော်မျိုးရာ အစဉ်အဆက်ဆွန့်ပြေရာ အရတ်တို့ကို ပြုစုကြလိမ့်မည်တပန်းမျိုးသားတို့သည်ရက်လျက် သင်တို့တိုးစုများကိုထိန်းကျောင်းကြလိမ့်မည်။တကြွတနိုင်ငံသားတို့သည်သင်တို့အဖို့လယ်လုပ်၍စပြည့်ဥယင်ကိုလည်းပြုစုကြလိမ့်မည်။သင်တို့မူကားသာရဖျား၏ရစ်ပရောဟိတ်ဟု၍၎င်းငါတို့ဖျားသခင်အမှုတော်ထမ်းဟု၍၎င်းသမုတ်ချင်းကိုခံရကြလိမ့်မည်။တပန်းမျိုးသားတို့၏စီးစိမ်ကိုစား၍သူတို့၏ဘုံတရေ၌ဝါကြွားဝမ်းမြောက်ကြလိမ့်မည် င်တို့အရှက်ခွဲခြင်းအရာ၌နဆသောအကျိုးကိုခံရ၍အတရေပြည့်ခြင်းအရာ၌လည်းသူတို့အဖို့ကိုခံစားလျက်ဝမ်းမြောက်ကြလိမ့်မည်သူတို့မြေ၌နဆသောအဖို့ကို အမွေခံရ၍ထာဝရဝမ်းမြောက်ခြင်းနှင့်ပြည့်စုံကြလိမ့်မည်အကြောင်းမူကားငါထာဝရဘုရားသည်တရားသဖြင့်စီရင်ခြင်းကိုနှစ်သက်၏လူယူခြင်း အမှုနှင့်အာရမအမှုကိုမုံ၏တစ္ဆာအတိုင်း သူတို့အားအကျိုးကိုပေးမည်သူတို့နှင့်ထာဝရဗြိဉ္ဉ်ကိုဖွဲ့မည်သူတို့အမျိုးနွယ်သားစဉ်မြေးဆက်တို့သည်တပန်းမျိုးသားနေရာအရက်ရက်၌ကြိုဆိုကြလိမ့်မည်သူတို့သည်ထာဝရဘုရားကောင်းချီးပေးတော်မူသောအမျိုးအနွယ်ဖြစ်ကြ၏ဟုသူတို့ကိုမြင်သောသူအပေါင်းတို့သည် ဝန်ခံကြလိမ့်မည်ထာဝရဘုရားကြောင့်ငါသည်အလွန်ဝမ်းမြောက်၍ ငါ၏ဘုရားသခင်ကြောင့်ငါဝိညာဉ်သည်ရှင်လန်းမည်အကြောင်းမူကားမင်္ဂလာဆောင်လူလွင်သည်ဘောင်းတရဖူကိုဆောင်းတကဲ့သို့၎င်းမင်္ဂလာဆောင်သူတို့သမီးသည်တစားဆင်တကဲ့သို့၎င်းကဲတင်ချင်းအဝတ်စာနှင့်ငါကိုဝတ်ဆင်စေ၍ဖြောင့်မတ်ခြင်းဝတ်လုံနှင့် ခြုံတော်မူပြီးမြေကြီးသည်အပင်ကိုပေါက်စေတကဲ့သို့၎င်းလေယာသည်မိမိ၌စိုက်သော မျိုးစေ့ကိုအညှောင့်ထွက်စေတကဲ့သို့၎င်းထို့အတူသာဝရဘုရားသည်ခတ်သိမ်းသော လူမျိုးရှိမှ ဖြောက်မှတ်ခြင်းနှင့်ချီးမွမ်းခြင်းကိုပေါ်ထွန်းစေတော်မူလိမ့်မည်။